ဆရာတော်ဖျားနဲ့တကွာတန်သူတန်သားအလုံးနဲ့မင်္ဂလာညနေခင်းပါဗျာတပည့်တော်ရဲ့ presentation ကောင်းစဉ်ကတော့ the relevance of Buddhist social ethics for welfare and happiness ပါဗျာဒီကောင်းစဉ်နဲ့ပတ်သက်ပြီးတော့ဒီလိုဆွေးနွေးမှာကတော့ဘုရောလောကိသမုပ္ပန်နောဟိတယတပ္ပပါဏိနံဆိုတဲ့ပါဠိတော်အရမြတ်စွာဘုရားပွင့်တော်မူလာတာဟာတတ္တဝါအလုံးချမ်းသာဖို့ရအတွက်ဖြစ်ပါတယ်ဗျာမြတ်စွာဘုရား45ဝါပတ်လုံး တရားတော်တွေဟောကြားခဲ့တာဘာကြောင့်လဲဆိုရင်တတ္တဝါတွေအလုံးချမ်းသာဖို့ဟောကြားခဲ့တာဖြစ်ပါတယ်။ဘာတွေဟောကြားခဲ့လဲဆိုရင်ချမ်းသာရေးတရားတော်တွေဟောကြားခဲ့တယ်။အဲချမ်းသာရေးတရားတော်ကဘာလဲဆိုရင်အဲတံပရံတရား၄ပါးပေါ့ဗျာ။တံပရံတရား၄ပါးရဲ့တင်္ဂါလအမ်တင်္ဂါလသူတို့သားကိုဟောကြားခဲ့တယ်။တင်္ဂါလောဝါရတုတ်ရဲ့တပည့်တော်ပြောချင်တဲ့၃ခုကတော့မင်္ဂလာတုတ်တရားတော်ရဲ့ပေါ့ဗျာ။ တပည့်တော်အချင်းချုပ်ပြောမှာပါသင်္ဃာလောကတာတုတ်လည်းအာလုံးတည်ပြီးသားပါမင်္ဂလာတုတ်လည်းအာလုံးတည်ပြီးသားပါဗျာအကုန်လုံးကတော့တည်ပြီးသားတွေကြီးပါပဲဥဒ္ဌာဏတမ္မရံပြားလေးပါးပါလေဆိုလို့ရှိရင်ဥဒ္ဌာဏတမ္မရာအာရခတမ္မရာကလျာဏမိတ်တမ္မရာနဲ့သမ္မာဇီဝိတတမ္မရာဆိုပြီးတော့တမ္မရံပြားလေးပါအဲ့တမ္မရံပြားလေးပါကိုလိုက်နာကျင့်သုံးမယ်ဆိုလို့ရှိလို့ရှိရင်တပည့်တော်တို့အဲလောကမှာချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ပါမယ်ဗျာ။ ကဲလို့တမ္မရန်တရားလေးပါးတွေကဥဋ္ဌာဏတမ္မရန်တစ်ခုညော့နေသွားမယ်ဆိုလို့ရှိရင်မဖြစ်ချင်းမိဘူးဆိုလို့ရှိရင်အဲမချမ်းသာနိုင်ပါဘူးဗျာဥပမာပြောမယ်ဆိုလို့ရှိရင် ဖေးမြင့်ရေးထားတဲ့ဘေဘီလုံးမှာချမ်းသာဆုံးပုဂ္ဂိုလ်ဆိုတဲ့ပုဂ္ဂိုလ်ဟာပထမသူကတော်တော်ကိုဆင်းရဲပါတယ်ဗျာအဲဆင်းရဲတဲ့ခါကျတော့သူကြားဘူးတာကကြွက်သေးတစ်ခုအရင်ပြူဆိုတဲ့သကပုံလေးကိုကြားဘူးတယ်ဗျာအဲ့လိုကြားဘူးတဲ့အတွက်သူကမြို့ထဲကိုသွားတယ်သွားတဲ့ခါမှာကြွက်သေးတဲ့ကောင်တွေ့တယ် အဲ့လိုတွေ့တဲ့အခါမှာသူအဲ့စကားပုံကိုကြားတဲ့အတွက်သူကကြွက်တီလေးကိုသွားရောင်းတယ်အဲရောင်းတော့သူကရှစ်ချက်ရတယ်အဲ့ဒီကနေမှတဖြည်းဖြည်းတဖြည်းဖြည်းနဲ့သူကပေါ်ပေါ်ပေါ်ပေါ်ပြီးယူလိုက်တာအမ်သူအဲ့ကြွက်တီကတော့တထေးကြီးစီကိုသွားမေးတယ်ပေါ့ဗျာအဲ့ဒါဘာလဲဆိုလို့ရှိရင်အဲကလျာဏမိတ်တာပေါ့နော်ကလျာဏမိတ်တာဆိုတာသူ့ကိုလမ်းညွန်ပေးမဲ့ကောင်းတဲ့မိတ်ဆွေပေါ့နော်အဲ့မိတ်ဆွေစီကိုချင့်ကပ်တဲ့အတွက်အဲအဲ့ဒါဆိုလို့ရှိရင်မင်း နော်ကြောင်ကြောင်ရှိတဲ့အိမ်ကိုသွားရောင်းလို့ခိုင်းတဲ့ခါမှာကြောင်စာဖြစ်သွားရောင်းတော့သူကငွေရှိချက်ရတယ်အဲ့ငွေရှိချက်ကနေမှအဲသူပြန်ပြီးတော့ကြတော့အသုံးချရမြက်ဝယ်တာပေါ့နော်မြက်ဝယ်ပြီးတော့ဒီခါမှာသမောစိတ်မှာဆိုလို့ရှိရင်မြင်းကုံတွေလာမယ်အဲ့မြင်းကုံတွေကိုတွားပြီးတော့လက်ဆောင်ပေးဆိုတော့အဲ့မြင်းကုံတွေကိုလက်ဆောင်ပေးတယ်လက်ဆောင်ပြီးတော့မြင်းကုံတွေကနေမှသူ့ကိုပြန်ပြီးတော့လက်ဆောင်တွေပေးကြတယ်အဲအဲ့လက်ဆောင်တွေပြီးတော့အဲ့လက်ဆောင်တွေမှာတခါ သူကပြန်ပြီးတော့ရောင်းအဲ့လိုနဲ့တဖြည်းဖြည်းနဲ့သူကပတ်စံတွေစုမိလာတယ်စုမိလာတယ်အာစုမိတဲ့အတွက်အဲ့ဒီသူပတ်စံလေးတွေကိုအာရခတံပရာဆိုပြီးတော့သူကတင်စီထားတယ်စောင့်ရှောက်ထားတယ်ပေါ့ဗျာအဲ့အာရခတံပရာမကျင့်ဆောင်ဘူးဆိုလို့ရှိရင်အိတ်ပေါက်နဲ့ဖားကောက်ဆိုတာလိုပဲရှေ့ကရှာပြီးရင် နောက်ကထွက်သွားမယ်ဆိုလို့ရှိရင်လည်းမချမ်းသာနိုင်ပါဘူးသူအဲ့လိုရှာပြီးတော့အဲနောက်ပိုင်းသူပတ်စံတွေတော်တော်များများ2သိန်းလောက်ရလာတဲ့အချိန်ခါမှာသူ့အတွက်3သိန်းယူပြီးတော့ သူ့ကိုကူညီခဲ့တဲ့သူ့ကိုလမ်းညွှန်ပေးခဲ့တဲ့တထေးကြီးဆိုသူသွားပြီးတော့ကြော့တယ်။ဒါပေမဲ့တထေးကြီးကမယူအဲ့ပတ်စံမယူဘဲနဲ့သူ့ကိုအရင်ပြုပြီးတော့ကြာထပ်ပြီးတော့မှပွားများအောင် ပြီးတော့လမ်းညွှန်ပေးတယ်။နောက်တစ်ခုပြောချင်တာကတမ္မာဇီဝိတကောင်းတာအတမွေးမှုတဲ့ဒါလည်းပဲသူကကောင်းတဲ့အတမွေးခြင်းဖြစ်တယ်။ကောင်းတဲ့အတမွေးခြင်းဆိုတော့မကောင်းတဲ့အတမွေးခြင်းတွေကဘာလဲလဲဆိုလို့ရှိရင်၅မျိုးရှိတယ်။ အဲ့၅မျိုးကဘာလဲဆိုလို့ရှိရင်တတ္တဝါနေစာအခုတပည့်တို့ဒီခုခေတ်မှာဆိုလို့ရှိရင်တတ္တဝါနေစာကဘာလို့ပြောမလဲဆိုရင်လူကုန်ကူးမှုပေါ့ဗျာတတ္တဆိုတဲ့အဲတတ္တဝါရောင်းဝယ်မှုဆိုတော့တပည့်တို့လူကုန်ကူးမှုကိုတတ္တဝါနေစာလို့တပည့်တို့အဲယူဆကြမှာလေဗျာနောက်တစ်ခါတတ္ထဝါနေစာလက်နဲ့ရောင်းဝယ်ခြင်းနောက်ကမစ္စဝါနေစာအယက်သေးစာဘိန်ကစောစေးချောက်အစုံပေါ့ဗျာအဲအဲ့ဒါတွေရောင်းဝယ်ခြင်းမန္တဝါနေစာ ကျတို့မန်တော့ဝါနေစာအအမဲသားရောင်းဝယ်ခြင်းဆိုတာကတော့အားလုံးပေါ့ဗျာအမဲကျက်ဝက်အဲ့ဒါကြီးတက်ပြီးရောင်းတာဟာလည်းပဲမန်တော့ဝါနေစာလို့ယူဆလို့ရပါတယ်ဗျာဝိတော့ဝါနေစာအစိတ်ရောင်းဝယ်ခြင်းအဲဒီလိုဘုဒ္ဓစေလို့ဆိုတာလည်းအစိတ်ပါပဲဗျာအလုံးပေါ်လူကိုသိစေတတ်တဲ့ဟာရောင်းတာမှန်သမျှဟာအစိတ်ရောင်းဝယ်ခြင်းလို့ပြောယူဆပါတယ်အဲခုနကသူကြွက်သေးလေးဟာอืมသူဟာ တမ္မစီဝိတမြောက်ပါတယ်ဗျာအဲ့မြောက်သူကအဲ့လေးချက်နဲ့သူကညီညွတ်တဲ့အတွက်သူကဘေဘီလုံးမှာအချမ်းသာဆုံးပုံကိုဖြစ်တယ်ဒါကတော့တပြောလောကဥပမာပြောတာပါမြတ်စွာဘုရားဟောကြားခဲ့တာလောကချမ်းသာရေးတွေမကပါဘူးဗျာတမလွန်နောင်နိဗ္ဗာန်ရောက်သည့်အထိဟောကြားခဲ့တဲ့တရားတော်တွေဖြစ်ပါတယ်ဗျာသင်္ကလောဝါရတုံမှာလည်းပဲသင်္ကလသလိုသားကိုဟောကြားထားခဲ့တာတွေအများကြီးပါဗျာရှင်ဘုရားတို့အလုံးသိပြီးသားပါမိဘနဲ့တာသမီးဆရာနဲ့တပည့်နော်နောက်ကြတော့ အလုတ်ရှင်နဲ့အလုတ်သမားနောက်ပြီးတော့နာယကဆိုရဲကြီးတဲ့သူနဲ့ငယ်တဲ့သူအဲ့ဒါမျိုးတွေပေါ့ဗျာအဲ့ဒါမျိုးတွေကိုမလိုက်နာဘူးဆိုလို့ရှိလို့ရှိရင်လည်းပဲချမ်းသာဖို့ရမလွယ်ပါဘူးဗျာလိုက်နာမှာပဲချမ်းသာမှာဖြစ်ပါတယ်မင်္ဂလာတရား38ပါးလည်းပဲချမ်းသာရေးတရားဖြစ်ပါတယ်ဗျာမင်္ဂလာတရား38ပါးဟာသိတာသိပြီးမကျင့်ဘူးဆိုရင်လည်းပဲချမ်းသာဖို့ရမလွယ်ပါဘူးသိပြီးရင်ကျင့်မှသာလျှင်ချမ်းသာမှာဖြစ်ပါတယ်တပည့်တော်ပြောချင်တာကတော့ အဲအချင်းချုပ်အပြင်ဒီလောက်ပဲပြောချင်ပါတယ်ဗျာကြဲချက်မယ်ဆိုရင်တော့အများကြီးပါဗျာစိတ်ပေါ့နော်ဒီလိုသေးသေးနိုင်တဲ့ဘုဒ္ဓစေရောင်းမယ်ဆိုရင်အတ္တဝဇီဝိတတန်လာဇီဝိတမိစ္ဆာဇီဝိတပေါ့ဗျာပြောဆိုလို့တနာဒီလိုလိုတချို့ကရှိတယ်ဘုဒ္ဓစေရောင်းတယ် ဟိုဘောဆေးရွက်တွေပါကြီးချမ်းမှုရဆေးရွက်တွေသူ့ရဲ့ပုဒ်သက်တွေသူရောင်းနေတော့ပုဒ်သက်တွေဆိုတာလူတွေကိုဟွာဖြစ်ဖို့မဟုတ်ဘူးဒါတော့အသေးရွက်တွေပါကြီးချမ်းမှုပဲဒါပေမဲ့အဲ့ကောင်တော့လူကိုသေးသေးနိုင်တယ်ဒါပေမဲ့ရောင်းတဲ့လူကတော့လူအတွက်မဟုတ်ဘူးတရိတ်ချတော့အဲ့ဒါကိုဆရာဒီတဲ့ကိုထည့်ဖို့ဖြစ်ပါမယ်မိစ္ဆာဇီဝိတာတဲ့ကိုထည့်ဖို့မထည့်ဖို့ပြောရမှာလားဗျာဒါတော့သုံးတဲ့သူပေါ်မှာမူတည်ပါတယ်ဗျာကဲလို့သုံးတဲ့သူကသူ့ရဲ့ပေကင်းနေနော် လေကင်းတွေဖြန့်ဖို့အတွက်ဝယ်သွားတာဆိုလို့ရှိရင်တော့ဒီလူမှာမိစ္ဆာဇီဝမမြောက်ပါဘူးဗျာဒါပေမဲ့မဟုတ်ဘဲနဲ့ပေါ့နော်ဟိုတအားကိုစိတ်ညစ်နေလို့ပေါ့ဗျာကိုကိုကိုတတ်သေးတော့မယ်ဆိုပြီးတော့ကျမအဲသူစီကဆေးဝယ်သွားတယ်ဆေးဝယ်ပြီးတော့ကျတော့ကိုကိုကိုတေချောင်းကြံပြီးတော့တတ်သေးခဲ့မယ်တေမှုလည်းမြောက်သွားမယ်ဆိုလို့ရှိရင်တော့သူ့ရဲ့ရောင်းဝယ်မှုကမိစ္ဆာဇီဝမိစ္ဆာဇီဝတာလို့သူကမြင်ပါတယ်ဗျာပြင်သုံးတဲ့လူကမဆိုင်ဘူးရောင်းတဲ့လူကမဆိုင်တော့ဘူးပိုးသက်ဆေးဆိုပြီးတော့ဆေးရွက်တွေချင်းဖို့ပဲရောင်းတာဒါမှသူ့လူမှာဘာဆိုင်လို့သွားဖြစ်တယ် ဒါမှမြတ်စွာဘုရားဟောကြားခဲ့တာကတော့အဲ့ဒါမိစ္ဆာဇီဝရဲပါတယ်ဗျတတအံဘာခေါ်မလဲဝိတဝါနိစ္စဆိုတဲ့ဟိုစိတ်ကုံတွေရောင်းဝယ်ခြင်းပါပါတယ်ဗျပါတော့ပါပါတယ်ဒီဟာတွေမဖြစ်နိုင်ပါဘူးဒီဟိုစိတ်ဝါတွေတန်းတဲ့ပြင်းသေးရင်းရွက်တွေပါတန်းတဲ့စိုက်ခင်းတွေပါတန်းတဲ့ဟာတော့အဲ့ဒါခုနပြောဆရာတောက်တဲ့သုံးတဲ့ပုံမှာအဲ့ဒါဆိုလို့ရှိရင်ဒီပြီးတော့ပြန်မေးချင်တာကမန္တဝါနိစ္စဆိုတဲ့ဒီပြီးတော့မဲကျက်ဝက်ရောင်းတာအခုခေတ်မှာဆိုလို့ရှိရင်ဒါ နေရာတိုင်းမှာမေတ္တဌာနရေဝတ္တဌာနရေအလုံးရှိနေတယ်သူတို့ရောမိစ္ဆာဇီဝိတမိစ္ဆာကုံတော်မှုပြောပြမေဘုံမေးပြီအဲ့မေဘုံထပ်လာလို့ရမယ်ပြရမယ်မေးမှာဆိုပြီးတော့ရင်မေးတာမြတ်စွာဘုရားချမှတ်ခဲ့ပြီမယ်မကျင့်သုံးတဲ့အတွက်ပေါ့ဗျာသူတို့ဟာချမ်းသာမှုမရဘူးပေါ့ဗျာဒီဘုံကတော့ချမ်းသာတာပါပဲဗျာဒါပေမဲ့တမန်တော်ကြတော့သူတို့သူတို့ရဲ့အကုသိုလ်အတိုင်းကျိုးပေးမှာပါဗျာ တချို့ဆိုလို့ရှိရင်သူတို့ဝတ်ထိုးတယ်လုပ်တဲ့အတွက်ချမ်းသာနေတယ်အာမင်းတို့ဒီလောက်ကမကောင်းဘူးဒီလောက်ကိုစွန့်လိုက်လို့ပြောတဲ့အတွက်အဲသူဝတ်မတက်တော့ဘူးဝတ်ထိုးတယ်မလုပ်တော့တမ်းပြောမွဲသွားတာပေါ့ဗျာအဲ့လိုမျိုးတွေလည်းရှိတယ်အဲအဲ့ဒါကြတော့သူတို့ရဲ့အတိတ်ကပြုခဲ့တဲ့ကံတွေလည်းပါမယ်လို့ဒီတော့ပြောချင်ပါတယ်ဗျာတမန်အဲ့ဒါကိုမိဆန်ပြီးသွားတယ် တတ်တဲ့သူစီကနေမှယူပြီးတော့ရောင်းတာဟုတ်တယ်ဒီမှာအဲ့ဟာကိုရောင်းမယ်ဆိုလို့ရှိရင်အိဆာဒီဝါရဲထဲမလားမိဆာဒီဝါရဲမထဲဘူးလားတတ်မေးရနော်တမတော်ဦးစင်းကိုပြန်မေးမယ်ဗျာအဲ့တတ်တဲ့သူကလည်းပဲအဲ့ရောင်းပေးတဲ့သူမရှိဘူးဆိုရင်တတ်လို့မရဘူးဗျာ ဒါမှမဟုတ်ကိုယ်တိုင်ရောင်းရင်တော့ရတာပေါ့ဗျာအဲထပ်ပါတော့ဦးစင်းကတပြိတော့စီယူရောင်းနေတယ်ဦးစင်းယူတဲ့အတွက်တပြိတော့တက်ပြီးတယ်ဗျာအဲ့ဆိုရင်တော့ဦးစင်းမှာရောမိစ္ဆာစီကမထိုက်ဘူးလားထိုက်သလားအဲ့လိုမျိုးကတော့အကျိုးတူပါတာပဲဗျာတွဲလာဆက်တဲ့အတွက်လား တယ်မအဲ့ဒါတပည့်တော်ပြောချင်တာတော့အဲ့ရောင်တဲ့သူရဲ့စိတ်ပေါ်မှာမူတည်တယ်လို့ပြောချင်တယ်ဘာလို့တပည့်တော်ဥပမာပေးချင်တာလဲဆိုလို့ရှိရင်မုတ်ဆိုးရဲ့မိမကတောတာပန်ဇနီးတယ်လေအဲ့ဒါကြားဘူးရင်ကြားဘူးမှာအဲ့ဇနီးတယ်ဆိုရင်သူကတောတာပန်ပဲသူယောက်ျားမုတ်ဆိုးကြီးလေအဲ့မုတ်ဆိုးကြီးဆိုတော့အဲ့မုတ်ဆိုးကြီးသွားမယ်တောလို့သွားမယ်ဆိုရင်သူကအမြဲတမ်းလေးများပါညာယူပေးရတယ်လေ အဲ့ဒါဆိုရင်ခုန9ရောင်းတဲ့သူတွေနဲ့တူမယ်လို့ပြောထင်တယ်ဗျတမအဲ့ဒါကြောင့်ရောင်းတဲ့သူတွေရဲ့ပုံမှာအဓိကပဲဗျဘာကြောင့်လဲဆိုတော့မြတ်စွာဘုရားနှုတ်စဉ်ဘုရားတော်ကဗျာအဲသူများတယောက်ကဘာတော့တန်ခါတယ်တယောက်ကငါးကောင်းကိုထုနေတာသူမြင်လိုက်တဲ့အချိန်မှာဝမ်းတာလေငါးထုတာဝမ်းတာကြအဲမြတ်စွာဘုရားမှလည်းအကျိုးတူခံစားရတယ်ဗျအခုလည်းပဲရောင်းတဲ့သူကလည်းပဲဟာဝမ်းတာပျော်ရွှင်စွာနဲ့ပေါ့နော်သူတို့ငါးတွေများများဖမ်းပြီးလို့ငါများများရောင်းရတယ်အဲ့လိုမျိုးဆိုရှင်တော့ အဲအဲ့လူလည်းအပြစ်ရှိပါပြီဗျဒီလိုမှမဟုတ်ရင်အော်ငါတို့ဝမ်းစာရေးအတွက်ရောင်းနေရတာပဲဒီလိုဆိုလို့ရှိရင်တော့ဟိုပေါ်ခေါ်မလဲဗျာဝတရားအရလုံနေရတယ်ဆိုလို့ရှိရင်တော့အပြစ်မရှိဘူးလို့ပြောထင်တယ်ဗျာအရကတမနာအဆောင်ရှောက်မရှိဘူးဆိုရင်မချမ်းသာနိုင်ပါဘူးဗျာထားပါတော့ပြောပြောချင်တာကအခုရှင်ပြားတို့ ဥဋ္ဌာဏတမ္မာနဲ့ကြိုးစားအားထုတ်လို့ရလာတဲ့စီးပွားဥစ္စာတွေကိုမဆောင်လျှောက်ဘူးမသိမ့်စီးဘူးပေါ့ဗျာထားပါတော့ရှေ့ကနေတော့ထားပါတော့ဇနီးများလင်မယားယောက်ရှေ့ရပဲထားပါယောက်ျားရှေ့ကနေဥဋ္ဌာဏတမ္မာနဲ့ကြိုးစားအားထုတ်တယ်ပေါ့ဗျာနောက်ကမိန်းမအာရကတမ္မာမရှိဘူးပေါ့ဗျာအဲ့ဆိုလို့ရှိရင်ရှေ့ယောက်ျားဘလောက်လှုပ်လို့နောက်ကထွက်သွားရတဲ့အတွက်အဲ့မိသားစုကမချမ်းသာနိုင်ဘူးဗျာအဲ့ဒါအာရကတမ္မာနဲ့မပြည့်စုံယောက်ျားကလည်းပဲအာရကတမ္မာနဲ့ပြည့်စုံရမှာ မိမကိုထိမ့်သိမ့်ဖို့ရပြောပေးရမယ်စောင့်ရှောက်ပေးရမေးရမယ်ပေါ့ဗျာတပြောတာအဲ့လိုပြောချင်တယ်ဖြင့်ဒါလေတလားလေးနဲ့တရုတ်နဲ့တရားပြန်ပါလေပစ္စည်းဥစ္စာတပြောပြောတံပရံ၄ပါးပြည့်စုံမှချမ်းသာမယ်လို့ပြောတာ ပါဘူးဗျဥထာဏတံ္ဍရာရဲ့အရှင်ပြပြောတဲ့ဒါနကနောင်ဘွားအတွက်နော်တပည့်တော်ဒီဘောပစ္စုပန်အတွက်ချမ်းသာဖို့ရပြောတာအရှင်မဒီဘောမှာဒါနတွေဘယ်လောက်ပဲလုံးနေလုံးနေဟောဘောနော်ဟိုဘာခေါ်မလဲအမ်ဘာလဲချက်ချင်းကြိုးပေးတဲ့ကံပါအဲဒိဋ္ဌဓမ္မဝေဒနိယကံဆိုရင်တော့ချက်ချင်းတန်းပြီးကြိုးမယ်ထားပါတော့ဗျာအခုမှအဲ့ရဟိုပါတော့အဲဖလတ်သမဘဝင်စားလာတဲ့ရန်နာတစ်ပါးကို ဟိုဟာဒါနပြုလိုက်လို့မလို့လေအဲတန်ပြီးချမ်းသာသွားတဲ့ဒါနမျိုးဆိုရင်တော့ဒါဒါနကြောင့်ချမ်းသာသွားတာဥဋ္ဌာဏတမ္မရဆိုတာထောက်ရတော့ဗျာပြင်းရင်နေတဲ့သူတယောက်မှာဥဋ္ဌာဏတမ္မရမရှိဘူးဆိုချမ်းသာနိုင်မှာမလားဗျာဟိုစားဖို့တော့မလွယ်ဘူးလေအဲ့ဒါမျိုးကိုပြောတာဗျာဒါတော့လောကချမ်းသာလည်းပြောတယ်ပါချမ်းသာအဲ့ဒါတော့ဒီလိုပါအဲ့ဒီတော့ From morning to evening. ်ကျန်တဲ့အဲ့ဒါကျန်ပါဒီအားလုံးပြန်မလိုက်တော့ကျန်ပါ 红军在那啥了？